တရားအနည်းငယ်ဟောပြောဒီနေ့ဒီနေ့တုန်းကတော့သုတ်တသုတ်တသုတ်ဟောပါတယ်ဒီနေ့တော့သူတို့နဲ့ပြီးအောင်လားသုတ်တသုတ်ဟောမယ်သံဃာကုံရောဟောမလို့စဉ်းစားထားပါတယ်သံဃာကုံတော်တရားကုံတော်တရားကုံတော်သံဃာကုံတော်ဆိုတာဘုရားသာသနာဝင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်း ဒီနားလည်ထားဖို့ရအသင့်လျော်တဲ့ပုံတော်တွေပါပဲဒါပေမဲ့လို့ဒီဂုဏ်တော်တွေကိုကြာကြာနာနာလေးလာမှတ်သားတဲ့ပုဂ္ဂိုလ်ကအနေဂုဏ်တော်တွေနှုတ်တဲ့တော့ရတဲ့ပုဂ္ဂိုလ်များပါတယ်ဒါပေမဲ့ဒီဂုဏ်တော်ရဲ့အနေတွေတွေကြာကြာနာနာလေးလာပြီးတော့ ထောင်ထားတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်ကငဲနေပါတယ်အဲဒီဓမ္မကိုဘာငါကုံတော်ဆိုတာကတော့ဘာငါမှာတွန်းဝင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးနဲ့ဆိုင်တာပဲရှင်းရမယ်ကျင့်ဝတ်တွေပါပဲဥပ္ပိပန္နောဘဂဝါတောသာဝကသံဃော ဘုရားတော်ဘုန်းတော်၆ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား၏သာဝကသံဃောတတိသားပေါင်းဖြစ်သောသံဃာတော်သည်သုဒ္ဓိဘာနောကောင်းစွာကျင့်တော်မူပါပေ။ကောင်းသောကျင့်နဲ့ပြည့်စုံတော်မူပါပေ။မြတ်စွာဘုရား၏တတိသားသံဃာတော်ကောင်းသောကျင့်နဲ့ပြည့်စုံတဲ့သံဃာတော်ဆိုတာဟာ ယ်လိုဟာတုံးဆိုတော့သံဃဆိုတာကအပေါင်းလို့အဓိပ္ပာယ်ရှိတယ်။မျိုးတို့တွေပေါင်းထားတာသံဃာလို့ခေါ်တာပါပဲ။ဒီဟာတွေလည်းမျိုးတို့တွေပေါင်းထားတာသံဃာလို့ခေါ်တယ်။ခေါ်နိုင်သုံးနိုင်ပါတယ်ဒါပေမဲ့လို့ဒီနေရာမှာတော့အယူသီလသူမြာသောအားဖြင့် ပေါင်းအပ်တဲ့ပုဂ္ဂိုလ်အပေါင်းကိုသံဃာလို့ခေါ်တယ်ဒိဋ္ဌိအယူအားဖြင့်လည်းပဲတူညီရမယ်သီလအားဖြင့်လည်းပဲတူညီရမယ်အဲဒီလိုအယူသီလတူညီတဲ့ပုဂ္ဂိုလ်တွေကိုပေါင်းစုထားတာကိုသံဃာလို့ခေါ်တယ် ကသာကတာဒိဋ္ဌိဥစေရာဒိဋ္ဌိသာရှိတဲ့မိစ္ဆာယူတွေကျင်းပြီးတော့မာငါနဲ့မာမာဒိဋ္ဌိရှိနေရမယ် တ္တဝါတို့ဤသာနာမှာဝါရအပြင်တတ္တဝါရဲ့ပုဂ္ဂိုလ်ရဲ့ခေါ်ရတော့လည်းပဲပုဂ္ဂိုလ်ရဲ့တတ္တဝါရဲ့လို့မရှိဘူးအမှားရှိတာကတော့ယုတ်တရားနာတရားနှစ်ပါးပဲရှိရဲ့အဲဒီယုံနာနေအားလည်းအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောတရားများတွေပဲဖြစ်ပြီးတော့လည်းပဲပြည့်သွားတဲ့သဘောတရားတွေပဲမမြဲတဲ့သဘောတရားတွေကြည်ကြည်ကျဲကျဲနဲ့ နေသက်ပါဝံကြီးအာကိုဝံရှိတဲ့ဆင်းရဲသဘောတရားတွေပုဂ္ဂိုလ်တ attva လို့စင်စင်အားဖြင့်မယူဆမဆွဲလာအားဖြင့်ယုံနာသဘောတရားတွေများပဲလို့ဆိုတာအဲ့ဒါအမှန်တိုင်းသိမြင်တဲ့သမာဓိရှိရမယ်အဲ့ဒါသိမြင်ပြီးယုံနာသင်္ခါရတွေငြင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတာလည်းရှိတယ်လို့အဲဒီနိဗ္ဗာန်လည်းပဲသိမြင်ရမယ်နိဗ္ဗာန်သိမြင်လို့အားဖြင့် သစ္စာလေးပါးသိတဲ့သမာဓိဋ္ဌိညာမြင်တဲ့ပြည့်စုံတာယုံနာသင်္ခါရတွေလုံးဝငြိမ့်သွားတာငြိမ့်ရတဲ့သဘောတရားကောင်းတယ်ဆိုတာပြီးတော့ယုံနာသင်္ခါရတွေဖြည့်ပြနေတဲ့တရားတွေမငြိမ့်တဲ့တရားတွေမကောင်းဘူးလို့ပြောတယ်အဲဒုက္ခသစ္စာကိုလည်းပိုင်းခြားပြီးတော့သိရဲ့ အဲဒီယုံနာနေမာယာနှိမ့်တဲ့နေတဲ့ဥစ္စာမြင်ရတာကြားရတာနားရတာစားရတာတွေ့ကြည့်ရတာကိုယ်ရဆန်းဆန်းရတာထိုင်ရထိုင်ရတာသွားလာတာဒုက္ခကြံစီရတာအဲ့ဒါတွေဟာဒုက္ခသစ္စာတရားတွေပဲအဲ့ဒါတွေကိုကောင်းတယ်ထင်ပြီးသာနှိမ့်တဲ့သမှုရသစ္စာပဲဆင်းရဲကြောင်းတရားပဲဆင်းရဲခြင်းရတရားကိုမြင်တော့ဆင်းရဲမငြိမ်းတဲ့ယုံနာသင်္ခါရတွေဖြစ်တဲ့ဘာဝမရှိဘူးလို့ ဆင်းရဲတရားတွေပဲသိရင်အဲဒီဆင်းရဲတရားတွေကိုနှိမ့်သက်ပါရတဲ့သမုဒိယသစ္စာသိငြိမ့်ပြီးတော့သွားတယ်ပရိညေယမဟာတမပရိညေယပိုင်းခြားရည်သိတဲ့ဒုက္ခသစ္စာတရားတွေပိုင်းခြားသိခြင်းကိစ္စပြီးတယ်မဟာတမတရားတွေဘာဟာနာကိစ္စပယ်ခြင်းကိစ္စတွေပြီးတော့ ယုံနာသင်္ခါရငြိမ်းတာကိုမျက်မှောက်တွေ့ပြီးပြီးတော့သွားတော့အဲဒီမျက်မှောက်တွေ့ပြီးသွားတာမျက်မှောက်ပြုတာပဲသစ္စိကာတဘာတရားသစ္စိပရိယာကိစ္စပြီးသွားတယ်အဲဒီနိဗ္ဗာန်မျက်မှောက်ပြုပြီးတော့ဖြစ်တဲ့သမာဓိရိစရည်တော်မဂ္ဂင်7ပါးတရားတွေအဲဒီပွားများတဲ့ပုဂ္ဂိုလ်သဏ္ဍာန်မှာဖြစ်သွားတော့ဘာဝနာကိစ္စမဂ္ဂသစ္စာပွားများတဲ့ဘာဝနာကိစ္စလည်းပြီးသွားပြီအဲဒီလိုသစ္စာ၄ပါးသူကိစ္စနဲ့သူပြီးတော့အားဖြင့် သိမြင်တဲ့ဥစ္စာသမာဓိရှိပဲအဲဒီသမာဓိရှိအမြင်မှရှိရမယ်မျက်မှောက်မှလည်းဒီမြင်မှရှိရမယ်မျက်ွယ်မှလည်းမြင်မှရှိရမယ်ညာပရိသတ်တွေရှိမှလည်းဒီတိုင်းပဲယုံနာတရားအနိစ္စဒုက္ခအနတ္တတရားဖြစ်ဖြစ်တရားဒါသာရှိတဲ့ဒီတရားတွေကျင်းတာကောင်းတဲ့နိဗ္ဗာန်တရား ပန်တရားတွေရှိတယ်ဆိုတော့ဒီတိုင်းသိနေရတာမြင်မှရှိနေရတာမြဲကွယ်မှာဟိုတူရဲနေတဲ့ခါကာလဘုံမပညာရှိသူတော်ကောင်းတွေမရှိတဲ့နေရာဌာနအဲဒီလိုပဲနေရာမှာပဲနေနေဒီသိနေတာမတွေ့ရဘူးဒီလိုပဲတူးနေရဒါကြောင့်အောက်ဖြစ်ဆုံးသောတာပတိ မဲပူညာရောက်သွားလို့ရှိရင်အဲဒီအမာရိတိသိဉာဏ်ပြည့်စုံလို့ဖြစ်ပါတယ်။မျက်မှောက်မှာလည်းပဲသောတာပန်ပုဂ္ဂိုလ်ဟာဒီတိုင်းသိဉာဏ်တာပဲ။မျက်မှောက်မှာမေးတယ်ဒီတိုင်းပဲဖြေတယ်။အဲယုတ်တရားနာတရားဒိသဒုက္ခအနတ္တအဖြစ်ဖြစ်တရားယုဏသင်္ခါရကြီးနဲ့နိဗ္ဗာန်တရားဒီတိုင်းပဲဖြေနိုင်တယ်။ဒီရင်ရှားနည်းပြမဖြေနိုင်ဘူး။ပုဂ္ဂိုလ်သတ္တဝါအကောင်ထဲလည်းရှိနေတယ်ဆိုတဲ့နေရာချင်းမဖြေနိုင်ဘူး။ ဒီဘဝကဘဝပြောင်းလဲပြီးတော့ဒီနေတဲ့အများအားဒီနေတဲ့မပြည့်စုံနိုင်တဲ့တ attva ပုဂ္ဂိုလ်ရှိနေတယ်ဆိုတာအဲဒါမသိနိုင်ဘူးသိပြီးရင်ဘာမှမရှိတော့ဘူးဆိုတဲ့ဥစ္စရာတိတိမျိုးမျိုးအဲ့ဒီအခြေမျိုးနဲ့မှသိနိုင်အဲဒီတော့မျက်မှောက်မှာလည်းပဲဒီတိုင်းပဲမျက်ကွယ်မှာလည်းပဲကိုယ်တယောက်နဲ့နေတဲ့အခါလဲဒီတိုင်းပဲစဉ်းစားကြည့်ဒီတိုင်းသိနေတာပဲသူများမေးတယ်ဒီတိုင်းသိနေတယ် ညာကြီးသူတော်ကောင်းတွေမရှိတဲ့နေရာကိုပြောတိုင်းရှိတယ်ဆိုတဲ့နေရာလည်းပဲသူမဟုတ်တာတွေတော့မပြောဘူးဒီတိုင်းပဲသူဒီလိုပဲပြီးနေတာအဲဒါအယူအားဖြင့်မျက်မှောက်မှာရောမျက်ကွယ်မှာရောအရိယာပုဂ္ဂိုလ်တွေဟာတူညီနေတယ်သီလအားဖြင့်လည်းပဲလူပုဂ္ဂိုလ်ဆိုရင်၅ပါးသီလယဟန်ပုဂ္ဂိုလ်ရဲ့ယဟန်သီလအဲဒီသီလတွေဟာ မျက်မှောက်မှာလည်းပဲလူကျူးလိုတဲ့စေတနာနဲ့လူကျူးတဲ့ဒီကပြည့်မှုမရှိဘူးရက်ွယ်မှာလည်းဘယ်သူမှမသိဘူးငါတိတ်တိတ်ဒီဒီခုပြုမှာပဲလို့အဲဒီလိုသိမျိုးမရှိဘူးတဲ့လူကျူးလိုတဲ့စေတနာဖြင့်လူကျူးမှုဖောက်ပြန်မှုပြည့်စည်မှုမရှိဘူးမျက်မှောက်ရောမျက်ွယ်ရောသီလလည်းပဲဆင်းကျဲနေတာပဲအဲဒီလိုအယူအားဖြင့်သူညီနေတဲ့ပုဂ္ဂိုလ်ရဲ့အပေါင်း သီလအားဖြင့်တူညီနေတဲ့ပုဂ္ဂိုလ်ရဲ့အပေါင်းကိုသံဃာလို့ခေါ်တယ်သတ္တရောသပฏิပန္နသတ္တရောသခလိတိတာဧတသံဃာဥစုကုတောပညာသီလသမာဓိတောသတ္တရော၄ပါးကုန်သောပฏิပန္နာသကျင့်စေပုဂ္ဂိုလ်တို့လည်းသတ္တရော၄ပါးကုန်သောခလေထိတာသအကျိုးတရားပုံ၌တည်သောပုဂ္ဂိုလ်တို့လည်း ဧသဤ7ပါးသောပုဂ္ဂိုလ်ပေါင်းသည်ဧသသံဃောဤ7ပါးသောပုဂ္ဂိုလ်ပေါင်းသည်ကုစုဘုဒ္ဓဆောင်းမစွာရှိဤပညာသီလသမာဓိတို့ပညာသီလသမာဓိနှင့်ပြေဆုံးဤသီလသမာဓိပညာနဲ့ပြေဆုံးဤအဲမျက်မှောက်မှာလည်းပဲသီလသမာဓိပညာနဲ့ပြေဆုံးနေတာမျက်ွယ်မှာလည်းပြေဆုံးနေတာပဲအဲဒီပုဂ္ဂိုလ်7ပါးပေါင်းကို ဘာငါလို့ခေါ်တယ်ဘာငါစိတ်ကအရိယဘာငါစိတ်ကဒါပဲအဲဒီတည်းမှာသောတာပတိကိုယ်ကိုရအောင်ကျင့်နေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ကကလျာဏပုထုဇဉ်ပုဂ္ဂိုလ်လည်းပါနေတယ်သီလစင်ကြယ်ပြီးသမာဓိပညာကျင့်တွေကိုကျင့်နေတဲ့ပုဂ္ဂိုလ်မေဖို့ရအောင်ကျင့်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်လည်းသောတာပတိကိုရအောင်ကျင့်နေတာဖြစ်တဲ့အတွက် သောတာပတ္တိကိုရအောင်ကျင့်တဲ့ပုဂ္ဂိုလ်တွေဘာဝင်နေတဲ့သောတာပတ္တိပုဂ္ဂိုလ်ကိုရအောင်ကျင့်တဲ့ပုဂ္ဂိုလ်တွေမှာသောတာပတ္တိမဲ့ရောက်နေတဲ့ပုဂ္ဂိုလ်ကသူကကောင်းတဲ့အမြတ်ဆုံးမဲ့စိတ်ကလေးတွေနေပါပဲမဲ့စိတ်မရောက်ခင်နဲ့ဂုတ္တဝူရောက်လာရှိတယ်ပရိက္ခဥစ္စာအနုလို့အဲဒီရောက်လာရှိတယ်အဲဒီဈေးကသင်္ဃာရုပ္ပခဉာဏ်နဲ့ဩရဏဂามိနိဉာဏ်နဲ့ရောက်လာရှိတယ်အဲဒီဈေးကရိုးရိုးသင်္ဃာရုပ္ပခလည်းရောက်လာရှိတယ်စသည်ဖြင့်ရှေ့လျှောက်ပြီးသွားမယ်ဆိုရင် သီလဝိသုဒ္ဓိသီလစင်ကြယ်သည်အထိပေါ့သီလစင်ကြယ်ပြည့်စုံနေသည်အထိအဲဒီပုဂ္ဂိုလ်တွေဟာလည်းသောတာပတိကိုရအောင်ကျင့်နေတာပဲသောတာပတိမဂ္ဂထပုဂ္ဂိုလ်တွေမှာအနုဇအနုဇအားဖြင့်ဒီနည်းခြေပိုင်းနေရာဖြင့်ပါဝင်နေဒါကြောင့်အဲဒီကလျာဏပုရိသင်ပုဂ္ဂိုလ်တွေထည့်ပြီးယူရပါတယ်အဲကလျာဏပုရိသင်ပုဂ္ဂိုလ်ကလည်းဒီတိုင်းပဲလို့ယူအားဖြင့်လည်း သူကလည်းမပေါက်ပြန်ဘူးသီလအားဖြင့်လည်းသူမပေါက်ပြန်ရဘူးပေါက်ပြန်လို့ရှိရင်သီလပေါက်ပြန်လာတယ်သီလပြည့်စုံတယ်ဒီတိုင်းမပေါက်အဲဒီအရိယာပုဂ္ဂိုလ်7ပါးပေါင်းသာဝကတန်တော်မြတ်စွာဘုရား၏တတိသာပေါင်းသံဃာတော်သည်သုတ်တိပါဏောကောင်းတော်ခြင်းကောင်းကောင်းစွာရှင်းတော်မူရပါပေဝါကောင်းသောရှင်းနဲ့ပြည့်စုံတော်မူပါပေ၏သုတ်တိပါဏောကောင်းစွာရှင်းနဲ့ကောင်းသောရှင်းနဲ့ပြည့်စုံတယ်လို့ ဘုရားသာသနာတော်ကဘုရားမြတ်စွာဘုရား၏ဒီသာအပေါင်းတွေကိုကြီးကျူးထားတခြားသောဘာသာသာသနာတွေကလည်းပဲသူတို့ဘာသာဝင်ပုဂ္ဂိုလ်တွေကောင်းတဲ့ခြင်းရှင်းတယ်လို့သူတို့ဆိုမှာပဲသူတို့ဘာသာတရားလည်းဆိုတယ်ပဲကောင်းတဲ့တရားကိုသိဖို့နေတာနဲ့အဲဒါသူတို့ကောင်းသောခြင်းလို့သူတို့ယူဆမှာတရားအာရုံပြုနေတာတရားသိဖို့နေတာဒါလည်းသူတို့ခြင်းအသိဉာဏ်ခြင်းတော့မရှိဘူး အဲဒီကျင့်ဟာသူတို့ကောင်းသောကျင့်လို့ဆိုမှာပဲဒါပေမဲ့လို့ကောင်းသောကျင့်တကယ်ဟုတ်မဟုတ်စစ်တမ်းထုတ်ဖို့ရဆင်အနန္ဒာကပြည့်ကျင့်ထားကြတာရှိပါတယ်အချိန်ကအာဇီဝကတကြီးတယောက်ကသာသနာ့ဘာပေါ့သာသနာ့ဘာအာဇီဝကတကြီးတယောက်က သင်္ဟနာကိုမေးလျှောက်သင်္ဟနာသုဒ္ဓိပါဏကောင်းသောခြင်းနဲ့ပြည့်စုံတယ်လို့ဆိုရတယ်ဘယ်လိုပုဂ္ဂိုလ်တွေသုဒ္ဓိပါဏကောင်းသောခြင်းနဲ့ပြည့်စုံပါမလဲကောင်းသောခြင်းနဲ့ပြည့်စုံတယ်ဆိုတာဘယ်လိုပုဂ္ဂိုလ်ပါလဲလို့မေးတော့သင်္ဟနာကအဲဒီစကားကိုပဲပြန်မေးပါတယ်လောဘဟာကောင်းမလားမကောင်းဘူးလား ဒေါသဟာကောင်းသလားမကောင်းဘူးလားမောဟဟာကောင်းသလားမကောင်းဘူးလားလို့မေးပါတယ်လောဘဟာသူအားကြီးလာလို့ရှိရင်ကိုကျိုးအတွက်ကြီးစည်းအောင်လို့သူများအကျိုးတွေလည်းပြည့်စည်အောင်လုပ်တယ်သူများအကျိုးပြည့်စည်အောင်လုပ်တော့ကိုယ်အကျိုးလည်းပဲပြည့်စည်သွားတယ်မျက်မှောက်တွေမပြည့်စည်တဲ့နောက်သားမယားဘဝကာလတွေမှာပြည့်စည်တယ် ထို့သူဒေါသအာကြီးလို့ရှိရင်လည်းသူများအကျိုးကိုအကျိုးပြအောင်လုပ်တယ်။မောဟအာကြီးလို့ရှိရင်လည်းမသိမလိမ္မာတဲ့အတွက်မဒေါသတွေလျှောက်လို့သူများအကျိုးကိုအကျိုးတွေပြတယ်။အခုလောကမှာသတ္တဝါတွေအချင်းချင်းဒုက္ခရောက်အောင်မတော်မသင့်တာတွေပြုလုပ်နေကြပြောဆိုနေကြတာတွေဟာအဲဒီလောဘဒေါသမောဟတွေကြောင့်ပဲလောဘဒေါသမောဟတွေမရှိလို့ရှိရင် အဲဒီလိုမကောင်းတဲ့အပြုအမူတွေရှိမှာမဟုတ်ဘူးလောဘဒေါသမောဟတွေကနှုတ်ပြရလို့ရှိရင်လောကကြီးသိမ့်နေမှာပဲဘယ်မှလူမိုက်မရှိတော့မိုက်တဲ့သတ္တဝါမရှိဘူးအကုန်လုံးကောင်းနေမှာတခါလေအေးချပြီးတော့အဲအခုမကောင်းနေတာသိုးသွားနေတာကဘယ်သူကြောင့်လို့ဆိုရင်ဒီဒေါသဒေါသမောဟတွေကြောင့်ပဲ ဒေါသမောဟတွေကြောင့်ကိုကြိုးပြီးအောင်လို့ကိုမကြိုက်တဲ့ပုဂ္ဂိုလ်တွေပယ်ရှင်းနိုင်အောင်လို့အဲဒီတော့မတော်မတော်မသင့်တဲ့စိတ်ကူးတွေနဲ့မတော်မသင့်တဲ့အပြုအမူတွေပြုကြတော့ဘတ်တော်တွေဒုက္ခရောက်နေကြတယ်ဒီလောကလုံးဒုက္ခတွေရောက်နေတယ်ဒီတော့ဒီလောကဒေါသမောဟတွေကောင်းသလားမကောင်းဘူးလားဆိုရင်တတ္တဝါတွေဆင်းရဲကိုရမိမိလည်းဆင်းရဲကို ဒါသောတ attva တွေလည်းဆင်းရဲဖို့ဖြစ်နေတယ်ဆိုတော့ဒီဟာကောင်းတယ်လို့ပဲပြောနိုင်မှာလေဥပမာအားဖြင့်သတ္တဝါတွေဌာနမှာကြာရောက်ပြီးတော့နေတဲ့ယောဂဝေဒနာတွေဆိုတာရှိတယ်ယောဂဝေဒနာတွေဆိုတာကောင်းတာတွေလည်းမရှိပါဘူးအကုန်လုံးမကောင်းတာတွေကြီးရပါပဲယောဂဝေဒနာအယုတ်အမြတ်ရွေးချယ်လိုက်လို့ရှိရင်အမြတ်ရတော့မရှိဘူးတဲ့အယုတ်ကြီးတယ်ပဲကောင်းတာမရှိဘူးတဲ့ဒါပဲလေမဒုမေဟဆိုတဲ့ ကြည့်ကြနာကတော့ဒိညာနဲ့ဆိုင်ကောင်းသေးရဲ့ဆိုပြီးတော့သာပေကတော့ကြည့်ကြတယ်ဒါလည်းမကောင်းပါဘူးသိကုလို့ကမပြောင်းနိုင်ဘူးကဆိုတော့နေရာမကြပါဘူးဆိုရုပ်တည်းလောလောဆယ်မှာသူခံရခဲ့တာမရှိတာတူပါပဲအဲဒါကြောင့်ယောဂဝေဒနာတွေဆိုတာကောင်းတာဘာမှမရှိဘူးအဲဒါလိုပဲလောဘဒေါသမောဟတွေဆိုတာကလည်း ကောင်းကျိုးပေးတဲ့အားရတော့မရှိဘူးမကောင်းကျိုးပေးတဲ့ဥစ္စာတွေပဲဒီတော့လောဘဒေါသမောဟတွေချင်းချင်းအောင်ရှင်းရင်ကောင်းတာလားမကောင်းတာလားကောင်းတယ်ရှင်းလားမကောင်းတယ်ရှင်းလားသောဝေဒနာတွေကျင်းချင်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေဟာကောင်းသောကျင့်ကိုကျင့်တယ်လို့ဆိုရမလားမကောင်းသောကျင့်ကိုကျင့်နေတယ်ဆိုရမလားမေးတာအဲတော့ယောဂဝေဒနာတွေမကောင်းဘူးယောဂဝေဒနာတွေပြောက်အောင် ဈေးကုတယ်ဆိုရင်ကောင်းတဲ့အကျင့်ပေါ့ကောင်းတဲ့လုပ်လို့တာပေါ့အဲ့ဒါလိုပဲမိမိအကျိုးစီးပွားသူတော်ဘာအကျိုးစီးပွားတွေကိုပြည့်စေရတဲ့ဒီလောကလုံးကိုဆင်းရဲဒုက္ခရောက်စေရတဲ့လောဘဒေါသမောဟဆိုတဲ့တရားစိုးတွေကိုပယ်နိုင်အောင်ကျင့်တယ်ဆိုတာဟာကောင်းတယ်လို့ပဲသိရတာပေါ့မကောင်းမှုပဲဒီလိုဖြစ်မလဲကောင်းတယ်လို့ပဲသိရတယ်သူက လောဘတွေသိနေသွားရင်မကောင်းဘူးလို့ထင်တတ်ကြတယ်လောဘသိနေလို့ရှင်စီးပွားရေးအလုပ်တွေမလုပ်တော့မကြီးပွားဘူးဒီတော့လောဘသိတာမလို့လဲစီယုံမှာဒီလိုလောဘဘက်ကနေပြီးတော့ထောက်ခံရတွေးကျင်တဲ့ပုဂ္ဂိုလ်တွေသိရတယ်မှန်ကတော့လောဘကသူကမကောင်းတဲ့ဥစ္စာပါပဲလောဘအာကြီးလို့ရှိရင်သူလိုကြည့်ရတဲ့ အမှုတွေကိုပြုတာပဲလောဘကောင်းပါလေဆိုတဲ့ပုဂ္ဂိုလ်အဲဒါပဲပေါ့လောဘအကြီးတဲ့ပုဂ္ဂိုလ်ကအဲဒီလောဘကောင်းပါလေဆိုတဲ့ပုဂ္ဂိုလ်ကိုသူကြိုးစည်းပွားအတွက်နှိမ့်ဆက်မယ်ဘုံမဟုတ်သူပစ္စည်းကိုယူမယ်သူပိုင်တဲ့တွေကိုသိမ့်ပိုင်မယ်ဆိုလို့ရှိရင်ကောင်းတယ်တော့မပြောနိုင်ဘူးကိုယ်ပစ္စည်းကိုလာပြီးတော့ယူမယ် ကိုကျိုးမဲ့ဖြစ်အောင်လုပ်တယ်ဆိုရင်တော့ကောင်းတယ်လို့မပြောနိုင်ဘူးအဲလောဘရှိတဲ့ပုဂ္ဂိုလ်အဲ့ဒီလိုလုံးမှာပဲပြီးတော့လောဘဆိုတာမကောင်းတဲ့တရားအဲမကောင်းတဲ့တရားကင်းလို့ရှိရင်ကောင်းတာပဲမကောင်းတဲ့တရားကင်းအောင်လို့ရှင်းနိုင်ရင်ကောင်းတာပဲဒါကြောင့်ဉာဏနာအဲ့ဒီလေးပဲနားလည်အောင်လို့မေးခြင်းနဲ့ဟောပါတယ်လောဘဒေါသမောဟဆိုတဲ့တရားစုတွေမကောင်းဘူးမကောင်းတာတွေ ကျင်းချင်းအောင်ရှင်းတာဟာကောင်းမလားမကောင်းဘူးလားကောင်းပါရဲ့ဗျာဆရာအဲကောင်းတော့လားသုတိပါဏကောင်းတော့ကျင့်ဖြစ်နေဆိုတာဟာဘယ်လိုပုံကိုယ်တွေလဲဆိုတာသူပြောကြမလို့ဘူးလို့အဲဒီတော့နောက်ဆုံးသက္ကပပါလေဒီတော့ကိုမေးတဲ့ပုဂ္ဂိုလ်ကရှင်ဘုရားတို့ကကောင်းသောကျင့်ရှင်းနေတာပါပဲလို့ဝန်ခံလျောက်ထားပါတယ် သာသနာဘုရားသာသနာပြင်မဲ့မှာဆိုရင်တော့လောဘဒေါသမောဟကင်းအောင်ကျင့်တယ်ကျင့်ရလို့သိမရှိပါဘူးတချို့ဘာသာတရားတွေမှာလုံးလုံးကိုမရှိဘူးသူတို့ဘုရားဝတ်ပြုနေပြီးတာပဲလောဘဒေါသကျင့်အောင်ကျင့်တယ်ကျင့်ရတော့မရှိဘူးတချို့ဘာသာတရားတွေမှာအသင့်တင်ရှိတယ်ဒါလည်းပဲလောဘဒေါသမောဟအမြင့်ပြတ်တော့မငြိမ်းဘူးသီလလောက်ရှိတယ်သူတို့သမာဓိအသင့်တင်ရှိပါတယ် ဝိပဿနာပညာမရှိဘူးအရိယာမဲ့ကိုမရောက်နိုင်ဘူးဒါတော့လောဘဒေါသမောဟလုံးဝကင်းတဲ့အကျင့်ကသာသနာ့ဘာမှမရှိဘူးသာသနာတွင်မှမှရှိရဲ့ဘုရားသာသနာတွင်မှမှရှိတဲ့ဆရာသုံးပါးဩဝါဒကိုဒိုင်းနာပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်တို့ရဲ့သာနာမှမှဒီကျင့်ကရှိတာသီလသမာဓိပညာဆိုတဲ့အကျင့်သုံးပါး မဂ္ဂင်နဲ့ပြောမယ်ဆိုလို့ရှိရင်မဂ္ဂင်7ပါးမဇ္ဈိမပရိပဒါလို့ခေါ်တယ်မဂ္ဂင်7ပါးတရားအဲဒါသာသနာ့တွင်မှာမှရှိတယ်သီလဖြင့်ကာယကံမြဝစီကံမြကျူးလွန်မဲ့လောဘဒေါသမောဟဆိုတဲ့အကျမ်းစာတွေကိုပယ်တယ်သီလယူသည်သည်စောင့်ထိန်ပြီးနေတဲ့ပုဂ္ဂိုလ်ရာကိုဖြင့်မတော်မသင့်တဲ့မှုတွေမပြုဘူးနှုတ်ဖြင့်မတော်မသင့်တဲ့စကားတွေမပြောဘူး အဲ့ဒီနှစ်ခုငြိမ့်နေကိုယ်နဲ့မတော်မသင့်တာပြုတယ်ဆိုတာလောဘနဲ့ပြုတာလည်းရှိတယ်ဒေါသနဲ့ပြုတာလည်းရှိတယ်မောဟနဲ့မသိမလိမ္မာလို့ပြုတာလည်းရှိတယ်သုံးမျိုးပဲရှိပါတယ်နှုတ်ဖြင့်မတော်မသင့်တဲ့စကားတွေပြောတယ်ဆိုတာမှလည်းလောဘနဲ့ပြောတာရှိတယ်ဒေါသနဲ့ပြောတာရှိတယ်မောဟနဲ့ပြောတာရှိတယ်အဲသီလကိုလုံလုံချင်းချင်းရိုးသေးသေးစောင့်ရှောက်နေတဲ့ပုဂ္ဂိုလ်ကမတော်မသင့်တဲ့အမှုကိုမပြုမတော်မသင့်တဲ့စကားမပြောဘူးဆိုတော့အဲဒီမှာ

အဲ့ဒါကောင်းသောကျင့်ကျင့်နေတာပဲသီလကျင့်ရိုးစေကျင့်ကောင်းသောကျင့်ကျင့်နေတာရည်ကြီးပါလေလူမှလည်းလူလိုက်ကျင်မှလည်းကျင်လိုက်ယဟမှလည်းယဟလိုက်ကိုယ်သီလနဲ့ကိုယ်လုံးလုံးချွညွန်ကျင့်နေတယ်ဆိုရင်ကာယကံနဲ့ဝစီကံနဲ့ကျူးလွန်မဲ့လောဘဒေါသမောဟအကျဉ်းစားတွေပယ်ပြီးသားဖြစ်နေငြိမ့်နေတယ်ကောင်းသောအကျင့်ကျင့်နေတာပဲအဲဒီလိုကောင်းသောအကျင့်ကို object ဆုံး ကျင့်ဖို့လိုပါတယ်။ဘောဓိဆုံးဒီသီလအကျင့်လောက်တော့ပြည့်စုံကျင့်ဖို့လိုပါတယ်။အဲဒါကောင်းတော်ကျင့်သုပတိဘာနာကုံနဲ့ပြည့်စုံနေတာပဲ။ဘဂဝါတော်မြတ်စွာဘုရားဤတောကသံဃောတိတာပေါင်းဖြစ်သောသံဃာတော်သည်သုတိဘာနောကောင်းစွာကျင့်တော်မူရပါပဲဤသုတိဘာနောကောင်းသောကျင့်ရှိတော်မူပါပဲဤအဲဒီတော့ရှိကျူထားတဲ့ကောဉာဏ်တော်တွေမှာ သုဒ္ဓိဘာနာကုံနဲ့ပြည့်စုံဖို့ရအောက်တစ်ဆုံးသီလတော့သင်ကြရမယ်သီလပြည့်စုံရမယ်သီလမပြည့်စုံလို့ရှိရင်သီလတွေကသံဃာကုံတွေကိုယ်တဏ္ဍာမပြည့်ဘူးနေရာမကျဘူးသီလပြည့်စုံနေလို့ရှိရင်ဟောဒီကုံဒီကုံနဲ့ပြည့်စုံနေသိကောင်းတယ်မှန်တယ်ဗျာတို့တဲ့တို့တဲ့ပြီးတော့သမာဓိဖြင့်ရှင်းတယ်သမထကမ္မထာ ဝိသုရိမေမှာသမထကမ္မဋ္ဌာန်း40ပြထားတဲ့အဒီ40တဲကအာကာသတို့အာရောဂတို့ဆိုတာတော့ပါဠိတော်မှာတရိပ်မလာဘူးသက္ကရာမှာပြရတယ်။နောက်ပြီးတော့သတုဓာတုဝါဝဋ္ဌဆိုတာကလည်းဝိပဿနာကမ္မဋ္ဌာန်းတွေကယူပြရတာပါ။ဒါတော့30နဲ့7ပါ30နဲ့7ပါတဲ့မှာအဲ့ဒါကိုနှုတ်မယ်ဆို39ပါသမထကမ္မဋ္ဌာန်းဖြစ်အဲ39ပါ37ပါတော့ သမာဓိကမ္မထာနေအခုခုနဲ့ကျุနေလို့ရှိရင်သမာဓိဖြစ်သရုဓာတုဝါဝဒဆိုတဲ့ဒါလေးပါးကမဟုတ်ဘူးခန္ဓာ၅ပါးနဲ့ဟောတာတော့ခန္ဓာ၅ပါးနဲ့ကျุနေရင်လည်းလူလူပါပဲသမာဓိဖြစ်တာပဲအာယရဏဣဇာတိကယရဏ6ပါးဣဇာတိကနဲ့ဗာရိယနဲ့ပေါင်းလိုက်လို့ရှိရင်အာယရဏ7ပါးအဲဒါကျุနေလည်းပဲသမာဓိဖြစ်တာပါပဲ ဓာတ်၁၈ပါးကျူနေတဲ့သမာဓိဖြစ်တာပဲအရှင်ညဝါရင်ယုံနာ၅ပါးယုံနာယုံနာ၅ပါးစိတ္တကျတဲ့ကျူနေတာလည်းသမာဓိဖြစ်တာပါပဲဒါပေမဲ့အဲ့ဒါကတော့သမာဓိတက်တယ်မဟုတ်ဝိပဿနာနဲ့တွဲဖြစ်တာဝိပဿနာသမာဓိတဲ့သမာဓိတက်တဲ့ကတော့ကမ္မထာ40တဲ့ကအဲဒီသုဒ္ဓတဝဝဒနှုတ်ပြီးကျန်တဲ့ဟာတွေပေါ်30နဲ့9ပါး အဲဒါတွေကတဘာဝရှိနေလို့ချင်းသမာဓိဖြစ်တယ်သမာဓိတက်တဲ့ဖြစ်သမာဓိဖြစ်တယ်ဆိုတာဘယ်နဲ့အားလုံးဆိုသူမိရာအာယုံမှာစိတ်ကလေးတည်နေတာပါပဲသတိစိတ်ဆိုတာကသူတို့အာယုံတွေသွားနေတယ်ဆိုရင်နေတဲ့ဆရာအာယုံတွေအများအပြားသွားပါလေအိယာကနိုးတယ်ကကိုလိုချင်တာကိုနေတဲ့ကကိုသားတာတွေရောက်ပြီးတော့ကျန်တာပဲ ကာမိသနာနိဝရဏခေါ်တယ်။ကိုမကြိုက်တဲ့အာယုံစဉ်းစားမိတဲ့အခါစိတ်ဆိုးတဲ့စိတ်ပြက်တဲ့ပြီးပါစေပြက်ပါစေအဲဒီလိုစိတ်မျိုးတွေဖြစ်တဲ့တရားဘာရနိဝရဏခေါ်တယ်။ကုသိုလ်ကောင်းမှုရင်းနဲ့စပြီးတော့ပြင်းရတဲ့သဘောတွေဒါတွေလည်းရှိပါတယ်။အဲဒါလည်းပဲစိညာမိတ်လည်းခေါ်တယ်။ကိုရောက်ဒီရောက်နဲ့မတည်ငြိမ်မဲနဲ့စိတ်တွေပြန့်သွားနေတာဥဒိစ္စခေါ်တယ်။ ပူပန်စရာအကြောင်းရှိတော့ရှိကပြူမမိကြောမမိတာလေးတွေကြံတွေးပြီးတော့စိတ်ပူပန်နေတာနော်အဲဒီတော့ကပုဂ္ဂိုလ်စာခေါ်တဲ့တရားတရားသံဃာတရားတွေနဲ့စပြီးတော့လုပ်ငန်းတွေနဲ့စပြီးတော့ဟုတ်မဟုတ်ပါမလားလို့စဉ်းစားနေလို့ရှိရင်ဝိသိကိစ္စခေါ်တယ်အဲဒါနိဝရဏ၅ပါးတွေတဲ့ဗတိပုဂ္ဂိုလ်တွေမှာတရားတွေရှင်းတာများချင်းတော့ကာမိသနာနဲ့ဇာဘာရတွေရှင်းများဥဒိစ္စကလည်းဖြစ်ပါရဲ့သူကလည်း ဒီနာမိတာကလည်းပဲကုသိုလ်ရင်းစပြီးစဉ်းစားပြင်းလာလို့ရှိရင်အဲ့ဒါလည်းသူပဲမညံ့ဘူးအဲ့ဒီနိဝရဏတရားတွေနဲ့တွဲပြီးတော့စိတ်ဟာတို့အာယုန်တွေပြေးသွားရပ်တည်မရဘူးစိမ့်စိမ့်တော့မရဘူးမသွားပါနဲ့ဆိုလို့မရဘူးအခုသောအာယုန်မှာစူးစိုက်ပြီးတော့သူ့နေစတော့သွားတာပဲနောက်ကြတော့ အဲစူးစိုက်မှုကအားကောင်းလာတဲ့အခါတခြားတစ်ပါးမသွားဘူးရှိရရှိရအာယုံနဲ့စိတ်ကလေးကြီးပြီးတော့နေတော့ပထဝီကတိုင်းဆိုရင်အဲဒီပထဝီကတိုင်းနဲ့နေပြီးနေတဲ့အာနာပါနဆိုရင်လည်းသောတော်ဝင်တဲ့အဲဒီသိရလေးတွေအဲဒီမှာရပ်ပြီးတော့ကြီးနေစိတ်ကအဲဒီလိုစိတ်တည်နေတဲ့အခါမှာလောဘစိတ်ကူးတွေမဖြစ်ရဘူးဒေါသစိတ်ကူးတွေမဖြစ်ရဘူးမောဟစိတ်ကူးတွေမဖြစ်ရဘူး အဲဒီစိတ်ကူးတွေဟာပရိယုထာနေတယ်စိတ်တဏ္ဍာမှာအာကြွဖြစ်ပေါ်နေတဲ့အကုသိုလ်တရားတွေကာယကံနဲ့ဝစီကံကြောင့်မဟုတ်ဘူးသူကလည်းစိတ်ကူးရှိတယ်အဲဒီစိတ်ကူးလောဘဒေါသမောဟဒီတရားတွေကပရိယုဌာနပါဠိလိုပရိယုဌာနဆိုတယ်ပရိယုဌာနစိတ်တဏ္ဍာမှာအာကြွဖြစ်ပေါ်တဲ့တရားတွေ ဒါကြောင့်ဖြစ်ပေါ်တဲ့ကိလေသာတွေသကုရီသောအာယုံမှာစုစိုက်ပြီးရှိနေလို့ချင်းအဲ့ဒီထားကြဖြစ်ပေါ်တဲ့ပရိယုဒ္ဓံကိလေသာတွေကျင်းတယ်အဲတော့သမာဓိလုံငန်းအားထုတ်နေတဲ့ပုဂ္ဂိုလ်ကဘာယကံဝစီကံမြောက်ကျူးလွန်တဲ့ဝိတိတ်ကမတွေမတော်ပရိယုဒ္ဓံကြီးအောင်ကိလေသာတွေကိုပယ်နိုင်တယ်ပရိယုဒ္ဓံလောဘဒေါသမောဟကင်းအောင်ကျင့်နေတာပဲလုံငန်းနေပါပဲ ဘာကြောင့်ပါကပေါ်တိုင်းပေါ်တိုင်းယုံနာတရားတွေကိုကျุနေမကျุမိလို့ရှိရင်အဲဒီမြင်နိုင်ကြတဲ့အာယုန်တွေအမှန်တိုင်းမသိကြလို့ရှိရင်ဘာဖြစ်မလဲဆိုရင်ပုဂ္ဂိုလ်တ attva အနေအချင်းဆွဲလာနေယောက်ျားမိန်းမအနေအချင်းဆွဲလာနေရဲတည်နေတဲ့အနေအချင်းဆွဲလာနေအဲကောင်းတယ်လာပါတယ်တင်းတယ်ဆိုတဲ့အနေအချင်းဆွဲလာနေ အသက်ရှင်နေတဲ့ပုဂ္ဂိုလ်သားတော့အကောင်ပဲလို့လည်းဆွဲလာပဂရိပုဂ္ဂိုလ်တွေမှာဒီလိုဆွဲလာနေတာပဲဝိပဿနာညာမဖြစ်ဘူးသေးတဲ့ပုဂ္ဂိုလ်တွေဝိပဿနာညာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေမှာဒီလိုကြည့်ရပဲမြင်တိုင်းကြားတိုင်းဟာပြင်းမြဲဒီနေတဲ့အနေနဲ့ထင်တာပဲအဲဒီမြင်ရကြားတွေ့ရတဲ့ဥစ္စာတွေကသိရတယ်သိဘူးလည်းသိမိမိကိုယ်ကလည်းပဲမြင်ကြားတဲ့သဘောတွေကလည်းသိရတယ်သိဘူးလည်းသိ ရဲခြင်းလည်းလို့ရှင်တယ်အဲဒီကကောင်းတဲ့စိတ်ပိုင်းကလေးအကြောင်းပြုပြီးကောင်းတယ်ချမ်းသာတယ်ဆိုလည်းတယ်အဲမြညာကြတွေ့ရတဲ့ဥစ္စာတွေအသက်ရှင်နေတဲ့အကောင်တွေပဲယောက်ျားပဲမိန်းမပဲလူပဲအဲငါပဲသူပဲစသည်ဖြင့်အဲဒီတော့ပုဂ္ဂိုလ်သတ္တဝါအနေအတ္တကောင်အနေနဲ့လည်းဆွဲလန်းတယ်အဲဒီလိုဆွဲလန်းတာတွေကဘာတွေတုံးဆိုတော့လောဘဒေါသမောဟတွေနဲ့ပဲ အဲလောဘဒေါသမောဟတွေနဲ့ဆွဲလာအဲဒီတော့မကျွနိုင်လို့ရှိရင်အဲဒီတော့ဆွဲလာနေရောက်တယ်မကျွမိတဲ့အာယုန်နဲ့စပ်ပြီးတော့လောဘဒေါသမောဟဖြစ်တယ်ဒီခုမဖြစ်ပေမဲ့လည်းနောင်ကြပြန်စဉ်းစားပြီးဖြစ်တယ်အဲမြင်လုံးဆဲဆဲကြားလုံးဆဲဆဲမဖြစ်ဘူးထားအောင်တော့အဲငငယ်ကြားရကအာယုန်နမိတ်ကိုပြည်ပြည်သားကမှတ်မိသားမိသွားပြီဆိုရင်တော့ပြန်စဉ်းစားတဲ့အခါကလာလောဘဒေါသတွေ ပြန်ပြီးတော့ဖြစ်ဖြစ်ခင်ဇာနေတဲ့ဇာကောင်းတဲ့အာယုံတွေရေစကြတဲ့တော့ခြားသောကိစ္စတွေရှိပြီးတော့နေလို့တရားနှလုံးသွင်းနေလို့ပဲဖြစ်ဖြစ်ပေါ်တယ်အလုပ်ကိစ္စတွေညားနေလို့ပဲဖြစ်အဲဒီဖြစ်ဇာနေတဲ့ဇာတွေမစဉ်းစားရဘူးသို့တော့ပြည်ပြည်သားကတော့ရတယ်ဘုံဇာအာယုံတွေမြင်ရတွေ့ရကြားရလို့ရှိရင်လည်းဒီလိုပဲအဲရှင်မရလို့အဲဒီမှာဘုံဇာအနေနဲ့မစဉ်းစားရဘူးသို့တော့အာယုံကတော့ပြည်ပြည်သားကရတယ် နောက်ပြန်နေပြီးစဉ်းစားတဲ့အချိန်ကျတော့ဖြစ်စရာနေတဲ့စရာကောင်းတဲ့အာယုံအကြောင်းပြုပြီးလောဘဖြစ်တယ်မုန်းစရာကောင်းတဲ့အာယုံအကြောင်းပြုပြီးဒေါသဖြစ်တယ်တချို့ဘေးကပုဂ္ဂိုလ်ကမြောက်ပေးတာနဲ့ဖြစ်တာပဲဒီလိုဘေးကပုဂ္ဂိုလ်ကနေပြီးတော့စိတ်ဆိုးသေးတဲ့လူစိတ်ဆိုးအောင်မြောက်ဘူးမခင်မမတွေ့တာတဲ့ပုဂ္ဂိုလ်ခင်မတွေ့တာအောင်တော့မြောက်ပေးတယ်လေအဲ့ဒါနဲ့လည်းလောဘဒေါသတွေဖြစ်ပါတယ်အဲ့ဒါမကျူးမိရင် မကျွမီတော့အမှန်တိုင်းမသိရင်အမှန်တိုင်းမသိရတဲ့အာယုန်တိုင်းအာယုန်တိုင်းမှာလောဘဒေါသမောဟဖြစ်ဖို့ရအသင်ဖြစ်သွားတယ်တဲ့ဒါလူသိရကိန်းတယ်လို့ခေါ်တယ်ကိန်းဆိုမှလည်းဒီနေရာတစ်ထောင်မှာဝင်ကနေတာတော့မဟုတ်ဖြစ်နိုင်တဲ့သဘောကိုပြောတာအာယုံကိုပြည်ပြည်သားကထင်ရှားရှားရထားတဲ့အတွက်တော့ပြန်ပြီးစဉ်းစားလို့ရှိရင်လောဘဒေါသမောဟဖြစ်နိုင်တယ်အဲဒီလိုလောဘဒေါသမောဟတွေမရှိအောင်လို့ဝိပဿနာရှိရတယ်ဒီမှာတရားထုတ်နေတာတွေဒါတွေပဲ မြင်နိုင်ကြတဲ့နားနဲ့စားတဲ့ဒီဒီနဲ့ကိုယ်နဲ့စားတဲ့သိကြတဲ့သိကုသနာကြနေတဲ့ဘာကြောင့်ပါပေါ်တိုင်းပေါ်တိုင်းနဲ့အမှန်တိုင်းပြအောင်ရှိရဖြစ်ပြီးပြဖြစ်ပြီးပြမမြဲတဲ့တရားသိအောင်ရှိရတယ်ဖြစ်ပြီးပြခြင်းနဲ့ဆင်းရဲတွေပဲဆိုပြီးအောင်ရှိရတယ်သူသဘောတိုင်းတော့သူဖြစ်ပြနေတဲ့သဘောတရားမျှပဲအသက်ရှင်နေတဲ့အကောင်ဒီထဲမရှိဘူးသဘောတရားတွေကြီးရဲ့ပဲဒီလိုသိအောင်လို့ရှိရတယ်အဲဒီလိုသာရှိတိုင်းရှိတိုင်းသိနေမယ်ဆိုလို့ရှိရင် မြင်မှုနဲ့စပြီးတော့လည်းလောဘဒေါသမောဟမဖြစ်ဘူးကြားမှုနားမှုစားမှုအဲကြံသိမှုစသည်တွေနဲ့အကုန်လုံးပေါ်တွေဓွား၆ပါးပေါ်တိုင်းပေါ်တိုင်းအာယုန်နဲ့စပြီးတော့လောဘဒေါသမောဟဖြစ်ပြီးငြိမ့်နေအဲ့ဒါဘာလို့ဆိုလို့ရှိရင်အနုပယကိလေသာငြိမ့်တာညာနာပရိယုထံဝိရိကမဆိုတာအကျဉ်းဆုံးပရိယုထံဆိုတာအလတ်စားအနုပယဆိုတာအနုညသိမှုဆုံးပေါ့သိမှုဆုံးကိလေသာ ကိရိတာမျိုးစေ့လေးတွေကိုကိရိတာဖြစ်ပေါ်ရအကြောင်းလေးအဲဒီလောဘဒေါသမောဟအနုတ္တိယကိလေသာအနုညာသိမ်မွေဆုံးမျိုးစေ့တစ်ခွက်ဖြစ်တဲ့ကိလေသာတွေကိုဝိပဿနာရှိခြင်းဝိပဿနာပညာချင်းပဲရတယ်ဒါဝိပဿနာရှိနေရင်ရှိတိုင်းရှိတိုင်းအနုတ္တိယကိလေသာအချိန်မြင့်ကစပြီးတော့ကိလေသာတွေပဲနေတာပဲအနုတ္တိယမရှိရင်ပရိယုဒ္ဓဆိုတဲ့စဉ်းစားတဲ့ကိလေသာတွေမရှိဘူး ဝိတိကမဆိုတဲ့ကာယကံဝစီကံတော့ကျူးလွန်တာကတော့ဝေးရောက်ပဲသူကအကုန်လုံးငြိမ့်တယ်အဲဒါဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကလောဘဒေါသမောဟတွေရှင်းရှင်းအောင်ပြည့်နေတာပဲဝိပဿနာရှိတော့ဥပဒနာညာရှင်းတာပြည့်စုံတဲ့အခါအရိယာမဉ္ဇဉ်ပုံညာရောက်သွားရင်တော့အဲသူဆိုင်ရာသူ့မဲ့နဲ့ဆိုင်တဲ့ရှိတဲ့ဓာတ်တွေကလုံးဝကိုငြိမ့်သွားပါတယ်ဝိပဿနာနဲ့ငြိမ့်နေဆိုတာကလည်းရှုမိတဲ့အာယုံတော့ငြိမ့်တာ မကျူးမိတဲ့အာရုံကြတော့လောဘဒေါသမောဟဖြစ်နိုင်နေတာပဲအရိယာမဲ့ရောက်သွားလို့ရှိရင်တော့ကျူးမိတာမကျူးမိတာတွေခွဲနေဖို့မလိုဘူးသူဆိုင်ရာမှာအကုန်လုံးညစ်ဟောတာပါတိမဲ့စဉ်တက္ကာတိဝိသိကိစ္စသီလပဒဗရမာရဆိုတဲ့ကိစ္စအကုန်ညစ်အပယ်လေးပါးကြောက်စီနိုင်တဲ့လောဘဒေါသမောဟအကျမ်းသားတွေအကုန်ငြိမ်းသွားတယ်အဲဒီလိုဣရေတာတွေငြိမ်းအောင်ကျင့်နေခြင်းမြတ်စွာဘုရားဤသာသနာတော်မှာမှပြည့်စုံတယ်ဒီဒါကြောင့်မြတ်စွာဘုရားဤ သုံးမှာဩဝါဒတဲ့လိုင်းနာပြီးကျင့်နေတဲ့ပုဂ္ဂိုလ်တွေအောက်ထစ်ဆုံးအားဖြင့်သီလကျင့်သောအားဖြင့်လည်းကောင်းသောအကျင့်ကိုကျင့်နေတဲ့သုတ်တိပါဏဂုဏ်နဲ့ပြည့်စုံသည်ဆိုတဲ့တိုးတဲ့ပြီးသမာဓိဘာဝနာကျင့်နေတဲ့ပုဂ္ဂိုလ်တွေကောင်းသောကျင့်နဲ့ပြည့်စုံပြီးတော့နေတာကောင်းသောကျင့်ကိုကျင့်နေပြီဆိုတဲ့တိုးတဲ့ပြီးတော့ဉာဏ်နဲ့ကြားရင်တဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေအမှန်နဲ့ပြီးအောင်နိစ္စဒုက္ခနာတာသိအောင်လို့ကျုပ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေတဲ့ဒါအနုပြကိလေသာကစပြီးတော့ သဘာဝရမောဟတွေငြင်းအောင်လို့ကျင်းနေတဲ့ပုဂ္ဂိုလ်ကောင်းသောခြင်းကိုကျင်းနေတာပဲအရေးကြီးပါတယ်ဒါတော့အခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကသူတိုင်းမှားတိုင်းသုဒ္ဓိဘာနာကုံနဲ့ပြည့်စုံနေတာပဲဟုတ်လားသီလနဲ့လည်းပြည့်စုံတယ်သမာဓိနဲ့လည်းပြည့်စုံတယ်ဉာဏ်နဲ့လည်းပြည့်စုံတယ်သီလဖြင့်လည်းဝိတေကမအကျမ်းသာကိရိတာတွေပယ်တယ်သမာဓိဖြင့်လည်းပရိယုထအလားသာကိရိတာတွေပယ်တယ် ပညာဖြင့်လည်းအောင်နေအောင်နေမှာကြာရောက်မယ်ဖြစ်ပေါ်မယ်လောဘဒေါသမောဟအလူသားတွေအလူတရားကိလေသာတွေပဲအဲ့ဒါတွေကျင်းမြင့်အောင်လည်းကျင့်နေတာဘဂဝါတော်မြတ်စွာဘုရား၏သံဃာသံဃောတိသာပေါင်းပြီးသောသံဃာတော်သည်လုံးဒီပါနောလောဘဒေါသမောဟကင်ကြောင့်ကောင်းမွန်စွာရှင်းတော်မူတာပါပဲဤလောဘဒေါသမောဟကင်ကြောင့်ကောင်းမွန်စွာရှင်းသောကောင်းသောရှင်းတယ်ပြည့်စုံတော်မူပါပဲဤ လောဘဒေါသမောဟကင်းအောင်ရှင်းနေခြင်းရှင်းနေတာတဲ့ဒီအထုတ်နေတဲ့ပုဂ္ဂိုလ်ကြီးလောဘဒေါသမောဟကျင်းနေပြည့်စုံကျင့်နေတာမကောင်းဘူးအရိယာမဲ့ရောက်တဲ့ခါကာလကျရင်တော့အကုန်လုံးပြည့်စုံမှာမှာအဲကြောင့်အဲဒါမိမိတို့အထုတ်ရတဲ့တရားကိုသိအထက်တန်စွာနဲ့ဝမ်းမြောက်ဝမ်းသာစွာနဲ့ကျင့်ကြံအထုတ်တော်ကြဖို့ပါပဲ သုတိမာနောဘဂဝရသာဝကဗံဥစုပတိပါနောဘဂဝတောသာဝကဗံဟောသာဝဘဂဝတောမြတ်စွာဘုရား၏သာဝကဗံဟောတတိသာပေါင်းဖြစ်သောသံဃာတော်သည်ဥစုပတိပါနောရှောင်းမစွာရှင်းတော်မူရပါပေ၏ရှောင်းမတော်ခြင်းရှိတော်မူပါပေ၏မြတ်စွာဘုရား၏တတိသာပေါင်းသံဃာတွေဟာကျောင်းမတော်ခြင်းကိုကျင့်တယ်ကျောင်းမတော်ခြင်းနဲ့ပြည်စုံတယ်ကျောင်းမတော်ခြင်းနဲ့ ကျောင်းမသာကျင့်ဆိုတာဘာလို့ဆိုဒီမဂ္ဂင်စေပါတရားအကျင့်မှာပဲအဲမဲ့ပရိယာအကျင့်တော့သူကဒီလိုပဲဟောရစီကျူရတယ်ကိုယ်ဤကောက်ကြည့်ခြင်းနှုတ်ဤကောက်ကြည့်ခြင်းစိတ်ဤကောက်ကြည့်ခြင်းကောက်သုံးပါးကင်းအောင်ကျောင်းကျောင်းမမှာကျင့်တယ်အကောက်သုံးပါးကင်းအောင် ကိုယ်ဤကောက်ခြင်းချင်းဆိုကိုယ်ဖြင့်မတော်တာတွေပြုနေတာကိုယ်ဤကောက်ခြင်းမှုတွေပဲကိုယ်ဤကောက်ခြင်းမှုအကြောင်းပြုပြီးတော့ပဲလေးပါးကြပဲဆင်းရဲဒုက္ခရောက်ပါသည်ပဲလေးပုံမှာကြာရောက်နေတဲ့ပုဂ္ဂိုလ်တွေတချို့ပုဂ္ဂိုလ်တွေကဒီကိုယ်ဤကောက်ခြင်းချင်းကိုယ်ဖြင့်မတော်တာတွေပြုလို့ပဲလေးပုံကြမရဲ့သိစ္စာစိတ်တာအတူတကယ်ဆက်ပဲပုံနေရောက်လူဘဝတို့ဘုသူမာတဲ့ရေဒီနာဘဝတို့ရောက်လာတဲ့အခါနဲ့အဲဒီကိုယ်ဤကောက်ခြင်းချင်းကြောင့် ဒုက္ခတွေများနေတာတွေအများကြီးပဲအသက်တူတာတွေအနာများတာတွေဒီဝဥစ္စာမကြီးပဲနဲ့ဆင်းရဲနေတာတွေသူဘာနှိစ္စခံရတာတွေဒီလိုဟာတွေအကြောင်းမဲ့မဟုတ်ဘူးသူကဖြည်းဖြည်းသောဘဝတွေကကိုယ်ဤကောက်ချစ်ခြင်းနှုတ်ဤကောက်ချစ်ခြင်းစိတ်ဤကောက်ချစ်ခြင်းတွေမတော်တာတွေပြုလုပ်လာလို့ဒုက္ခတွေရောက်ရတယ်ဒါတော့ကိုယ်ဤကောက်ချစ်ခြင်းနှုတ်ဤကောက်ချစ်ခြင်းတွေကင်းအောင် စိတ်ကောက်ကြည့်ခြင်းနဲ့သင်အောင်ကျင့်နေတာချောင်းမှတော့ကျင့်တယ်ချောင်းမှတော့ကျင့်ရသော်ဆရာကြီးလူကြီးသားတွေကအဲဒီဆောင်းပါတဲ့ချင်းကျင့်ပါလေလီလာကျင့်လဲလီလာကျင့်ကိုကြီးကောက်ကျင့်ချင်းနှုတ်ကြီးကောက်ကျင့်ချင်းနေကျင့်အောင်ကျင့်သမာဓိပညာဖြင့်သမာဓိပညာကျင့်များဖြင့် နှုတ်ဤကောက်ကြည့်အဲစိတ်ဤကောက်ကြည့်ခြင်းဒီထဲတွေကောက်ကြည့်တဲ့သဘောတွေကောက်ကြည့်မှုတွေမသိအောင်ကောက်ကြည့်ဆိုတာလောဘဒေါသလိုလိုက်ပြီးမဒေါသတွေကြားနေတာတွေပဲသိကူးတွေခါတယ်ကောက်ကြည့်ခြင်းတွေသိအောင်ကျောင်းကျောင်းမှမှကျင်းတယ်ဒါတော့သီလကိုရိုးသေးသေးထိမ့်သိနေတဲ့ပုဂ္ဂိုလ်တွေကဥစုပฏิပါဏဖြစ်တာပဲသမာဓိဘာဝနာပညာဘာဝနာတွေပွားများနေတဲ့ပုဂ္ဂိုလ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေကပြီးကြောကြမလို့သူက သိကောက်ကြည့်ခြင်းမှာအကုန်လုံးကောက်ကြည့်မှုတွေသင်ရပြင်နေလားဒါကြောင့်ဘဂဝါဒမြတ်စွာဘုရား၏သောကသံဃောတိသာပေါင်းသံဃာတော်သည်ဥသုတိပန်တော်ကျောင်းမှစွာခြင်းကြံတော်မူရပါပေ၏ဥသုတိပန်တော်ကျောင်းမှသောအခြင်းနဲ့ပြည့်စုံတော်မူပါပေ၏ကျောင်းမှတဲ့အခြင်းညာယပြိပန်တော် ဘဂဝါတော်သာဝကသံဃောဘဂဝါတော်မြတ်စွာဘုရားသာဝကသံဃောတိပိသာပေါင်းပြီးသောသံဃာတော်ရိညာပရိပန်တော်နိဗ္ဗာန်လို့မှာသာလင်းချင်းပြန်တော်မူတော့ပါပဲ။ညာပရိပန်တော်သိခြင်းသိတဲ့နိဗ္ဗာန်နိဗ္ဗာန်ကျိုးမှာသာသင်ပြင်းသည်။ဒီတော့ သူတော်ကောင်းတရားတွေကျင့်တယ်လို့အမိခါနေပဲမယ်လို့သမဏတို့ဇမဏတို့ဟောတာကဇမဇရာတို့မှာဟောတာသမဏဇမဏတို့အမိခါနေပဲမယ်လို့နိဗ္ဗာန်အကျိုးမှာသက်သက်ကျင့်တာမဟုတ်ဘူးသူနိဗ္ဗာန်ကြီးကိုမရောက်ပါဘူးအလွဲတွေကြောက်ကျင့်တယ်လောကတဲ့လောကတွေမှာကြီးပွားအောင်ဘုံကြီးအောင် နာမည်ကြီးအောင်အဲလောကီအကျိုးတွေကိုရအောင်လို့ကျင့်နေတာရှိတယ်အဲ့ဒါတွေကနိဗ္ဗာန်ကြုံမှာကျင့်တာမဟုတ်ဘူးပေါ့မြတ်စွာဘုရားဤဒီသသံဃာတွေဟာပြီးရင်ပြီးလိုက်တဲ့နိဗ္ဗာန်ကြုံမှာလည်းကျင့်တော်မူတာပါပဲဒီသိရင်ကိစ္စမငယ်ပဲနဲ့နိဗ္ဗာန်ကြုံမှာလည်းကျင့်တာဒီအဲ့ဒါကတော့ယူကြည့်ရ သာသနာတွင်ဝင်နေပေမဲ့သူကနိဗ္ဗာန်ကျိုးရလို့မဟုတ်သေးဘူးဒီဒီကျိုးတွေနဲ့ပြီးတော့ဘယ်လိုကျင့်နေတာတွေလည်းရှိပါတယ်အဲ့ဒါတွေကျင့်နေနေရကျင့်အောင်လို့ဆောင်ကြားဖို့ရည်ကြီးပါတယ်လောကတွေမှာကောင်းကျိုးတွေရအောင်ဘုန်းကြီးအောင်လက်လဘများအောင်ချွေရများအောင်ဒီလိုကျင့်နေတာတွေကလည်းဒီသာပါပဲဒီဥစ္စာတွေဘုရားသာသနာတော်ထဲမှာလည်းရှိနေတာပါပဲ

နိဗ္ဗာန်ကျိုးမှာသာလင်ခြင်းသည်နိဗ္ဗာန်ရပြီးရောနိဗ္ဗာန်မျက်မှောက်ပြုဖို့ပဲဒီကိစ္စတွေဘာမှအရေးမကြီးဘူးဒါအရေးကြီးတယ်ဆိုပြီးတော့ရှင်းရရေးကြီးပါတယ်သူကနိဗ္ဗာန်ဆိုတာမြင်ရတာမဟုတ်တော့ဘယ်လောက်ရေးကြီးမှမသိဘူးလော လောကတွင်စာရေးတော်ရေးနေရေးထိုင်ရေးတွေကပိုပြီးရေးကြီးတယ်မှန်တယ်လောကလူမှုသက်သာရေးတွေဘာတွေကပိုရေးကြီးတယ်မှန်တယ် အဲဒါရတော့သူကအခုညာသတိပါဏကုံနဲ့မပြည့်စုံတဲ့အခြေအနေရောက်သွားတာဟောတယ်သူကဒီလိုအရတော့အဲမညာပူညာနိဗ္ဗာန်ရရင်ပြီးရောမညာပူညာနိဗ္ဗာန်အတွက်သာလဲရှင်းမယ်တဲ့လုံးဝပြီးတော့အာထုတ်ပြီးရှင်းရမယ်အဲဒါအရေးကြီးပါတယ်သင်ကျေဖို့အရေးကြီးတဲ့ဥစ္စာတော့ သဝါဒမြတ်စွာဘုရားဤသောကသံဃာတိသာပေါင်းဤသောသံဃာရဏညာပရိပါဏပြည့်ပြည့်ပြည့်သောအိဗံတို့ငါသာလင်းပြည့်ပြည့်အထုတော်မူတာပါလေ။အဲဒီလိုကြည့်ရမယ်။သာမိစိပတိပါဏောဘဂဝတောသောကသံဃောဘဂဝတမြတ်စွာဘုရားဤသောကသံဃောတိသာပေါင်းဤသောသံဃာရဏညာပရိပါဏယူသေးတိုင်းအောင်ရှင်းကြတော်မူတာပါလေ။ ။သာမီးစီသူကယူသိမှုအဲသူတစ်ပါးကပြုတဲ့ယူသိမှုနဲ့သင်နဲ့ထိုက်တာအောင်ရှင်းကြံတော်မူတာပါပဲပြီ။လူတွေကဉာဏ်တော်တွေဆိုရင်ယူသိပြုကြတယ်။ယူသိပြုတတ်တဲ့ဝင်ငါနဲ့ပြည့်စုံအောင်လို့ရှင်းရှင်းနိုင်ရှင်းနိုင်ရမယ်။လူတွေတရားဓမ္မတွေက ညာသင်္ဃာတော်တွေကိုယူစီပြေးုံနေမသာဘူးမုံမြတ်သောသာဝေသုံးဝေဝတ္ထုပစ္စည်းတွေကိုထူထမ်းကြတယ်အဲဒါတွေနဲ့ထိုက်တန်အောင်လို့ရှင်းရမယ်ဒါတွေနဲ့လူတွေကပြုရဲ့ယူစီမှုနဲ့သင်နဲ့ထိုက်တန်အောင်ရှင်းရမယ်ဘာတွေရှင်းရမှာလဲဆိုတော့သီလသမာဓိပညာရှင်းနေပါပဲအဲဒါတွေကိုရှင်းတယ် သာသနာ့ဘာအပြင်မဲ့မှာဆိုလို့ရှိရင်သေရဟောင်းကိုခါနေပြီမယ်လို့အဲဒီလိုထိုက်တာနဲ့အကျင့်မကျင့်မဲနဲ့ဒီလိုပဲဘောဘောသာသာနဲ့စားတော့နေတဲ့ပုဂ္ဂိုလ်ကြီးကရှိသေးတာကိုသူကသာသနာ့ဘာမှာလည်းသာသနာ့တွင်မှာလည်းပဲဒါကတော့ရှိတာပဲသာသနာ့တွင်မှာလည်းလူတွေကပြုတဲ့ယူသည်မှုနဲ့အဲသင်နေထိုက်တာအောင်မကျင့်မဲနဲ့ဟိုလိုလိုနေနေတဲ့ပုဂ္ဂိုလ်ဒီလိုဟာတွေရှိတာပဲဒါတွေကတော့ဒီ ဒီကုံနဲ့မပြည့်စုံဘူးလို့ဆိုရမှာပါလို့အဲဒီကုံနဲ့ပြည့်စုံမှုရည်ကြီးပါတယ်လူတွေကအယုဒေပြုသလောက်အလေးမြပြုသလောက်မိမိတို့ကလည်းပဲအယုဒေလေးမြပြုလိုက်တဲ့ဂုဏ်နဲ့ပြည့်စုံလီလာကိုယူဒေတွေသွားကြပါမယ်သမာဓိပညာလုပ်ပြီးမပြမလဲသင်ကြံပွားများအားထုတ်နေရမယ်ဒါပါပဲဘဂဝါတော်မြတ်စွာဘုရား၏သာဝကသံဃာတိသာပေါင်းပြုသောသံဃာတော်ဒီသာမိသတိပါဏော သူတော်အားကပြုရိုသေမှုနဲ့သင်္နေထိုက်တာအောင်သင်ကြံတော်မူရပါပဲ၏အဲဒီကိုလည်းပြုတော်လိုက်ဆရာဘုရင်တော်သီလရိုသေကျင့်နေရင်သမာဓိဖြစ်အောင်ကျင့်နေလို့ရှိရင်ဝိပဿနာပညာဖြစ်အောင်ကျင့်နေလို့ရှိရင်ဘုပြောတဲ့သုတိပါဏသုစုပတိပါဏညာပတိပါဏဗာမစီပတိပါဏဆိုတဲ့မင်္ဂဂုဏ်တွေဟာပြည့်စုံနေတာပါပဲအဲပြည့်စုံအောင်လည်းကြိုးစားကြည့်ရအောင် ေရီယသတ္တရိဒုိသသတ္တရိဒုိသယူပါနေသဗ္ဗိသပုဂ္ဂလာသတ္တရိ၄ပါးကိုမြည်ကံယာနိဒုိသယူပါနေကျမ်းပုဂ္ဂိုလ်စုံတို့စီ၎င်းအထရှိပါကုန်သောရေရေဤမေ ပုရိသပုဂ္ဂလာအရှင်ယောက်ျားပုဂ္ဂိုလ်များတော်စီလည်းကောင်းတန်တိရှိကုန်၏အဆုံးအားဖြင့်၄စုံအသီးသီးအားဖြင့်7ပါးသောတာပတိမဲနိုင်ခြင်းတဲ့ပုဂ္ဂိုလ်သောတာပသောတာပတိကိုရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်မဲနဲ့ပုံနဲ့ဒီလိုသုံးသုံးတွဲလို့ရှိရင်မဲပုဂ္ဂိုလ်နဲ့ပုံပုဂ္ဂိုလ်မဲပုဂ္ဂိုလ်နဲ့မဲလေးခုကိုလေးခုဆိုတော့၄စုံရှိတာပါ အသီးသီးခွဲလိုက်ခြင်းမဲ့ပုဂ္ဂိုလ်က၄ပါးပုဂ္ဂိုလ်က၄ပါး7ပါးရှိသည်အဲအစုံအားဖြင့်၄စုံအသီးသီးအားဖြင့်အသေးသေးအားဖြင့်7ပါးရှိတယ်အဲဒီပုဂ္ဂိုလ်ဟာမင်္ဂါတော့ပဲသတ္တရိပုဒ္ဒယူပါဒီကသတ္တရိပုဒ္ဒယူပါအဝိဇ္ဇပုဂ္ဂိုလ်လားဧသဘဂဝါရောတာဝကတံကိုအာဟုနေရောဘဂဝါတော်မြတ်စွာဘုရား၏ ဧတဧသောသောကတံဟောဤတတိသာပေါင်းပြုသောတံဃာတော်သည်ဤအစုံအားဖြင့်လေးစုံအသီးသီးအားဖြင့်ဖြစ်ပါရေွက်စီတော်တတိသာပေါင်းတံဃာတော်သည်အာဟုနေရောအဝေးမှကောင်းကြီး၍လည်းလူတိုက်ပူဇော်တိုက်ပါပေ၏အာဟု အာကဆောင်းယူ၍ဥနေရတာပူဇော်လိုက်သည်အဝေးကဆောင်းယူပြီးတော့လည်းပူဇော်လိုက်တယ်အဝေးကရဝေးကသွားစားကြီးလေးရဝေးကဆောင်းယူလာပြီးတော့လည်းဒီလိုပုဂ္ဂိုလ်ဒီလိုအရိယာပုဂ္ဂိုလ်အောင်ပူဇော်လိုက်ပါတယ်အနည်းရင် အလွယ်တကူတာမဟုတ်ပါဘူးတဲ့ကိုယ်အိမ်ရောက်လာမှအဲလူကြကြည့်တာလူလိုက်ဒီလိုမဟုတ်ဘူးတဲ့အမှန်တကာတကူတကအိမ်ကနေပြီးတော့အဲဒီသံဃာတော်ကြီးကြီးရရသွားရောက်ပြီးတော့သူသားမူသောဒီလိုလည်းပဲအနည်းနည်းတော့ပြင်မှာပေါ်တယ်ဒါပဲမဲ့လို့ကိုယ်ရင်မဟုတ်တော့ဝေးတယ်လို့ဆိုရမှာပေါ့ကွာဒီလိုလည်းပဲဝေးပါတယ်ဓမိုင်း2မိုင်း3မိုင်း4မိုင်း10မိုင်း15မိုင်းမိုင်း100စသည်ဖြင့်ဒီလိုဝေးနိုင်ပါတယ် အဲဒီတော့အဝေးကတောင်မှတဲ့မိခင်ဆိုပြောကြမရှိဘူးအဝေးကတောင်မှအခုတကဆောင်ယူပြီးတော့မွန်မြတ်တဲ့ကိုယ်တော်ပစ္စည်းများဖြင့်ပူဇော်တိုက်ပါတယ်အဲဒီလိုပူဇော်ခြင်းကိုလည်းခံလိုက်ပြီအလုဒ္ဓိပါဏစရှိသောဂုဏ်နဲ့ပြည့်စုံလို့ရှိရင်ခံလိုက်တယ်မပြည့်စုံလို့ရှိရင်တော့နေရာမကြောက်မပြည့်စုံလို့ရှိရင်ဓမ္မတွေကသုဒ္ဓိပါဏစရှိသောဂုဏ်နဲ့ပြည့်စုံနေတာပဲလို့ယုံကြည်ပြီးတော့ ဖိုးရံပစ္စည်းတွေသာဝတ္တဝယ်တွေသုံးဝယ်တွေယူလာပြီးတော့ပူဇော်လို့ရှိရင်သုတိဘာနာဆိုင်လို့ကိုယ်နဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ကမခံနိုင်ပဲဖြစ်နေနေရမကြဘူးခံနိုင်ဖို့ရရည်ကြီးပါတယ်အဲဒီတော့အာဟုနေရကုန်နဲ့ပြည့်စုံပါဒီကသုတိဘာနာစပြီးတော့ကျင့်တယ်ကောင်းကောင်းကျင့်မှုရလိုပါတယ်ပါဟုနေရဤပြီတို့အတွက်စီမံထားတဲ့ စားဝယ်သုံးဝယ်အမွန်မြတ်ကိုလည်းပေးလူပူဇော်လိုက်ပါပြီလေဤစီတွေဆွေမျိုးတဲ့ဆွေမျိုးတွေကဤစီတွေပါလေရှိတတ်ပါလေတရားတရားကအဝေးကလာတော့သူတို့အတွက်အမွန်မြတ်တွေချက်ပြုတ်ဒုက္ခညောထားစားဝယ်တော့ွယ်မိကောင်းဆွေကောင်းတွေရှိတယ်အဲသက်တမ်းကြတဲ့ယာရုဌာဏမြရတဲ့ပုဂ္ဂိုလ်ကြီးတွေရှိတယ် အဲဒီတော့အဲဒီအာရမကြီးအဝေးကရောက်လာလို့ရှိရင်အဲ့ခါကကိုမင်္ဂသုခဆိုလို့ရှိရင်အကြီးကျယ်ပေါ့အဲ့ခါကလည်းအဲဒီတော့ဒီကျွမ်းဝင်တဲ့ဆွေမျိုးတို့မိတ်ဆွေတို့အဲရာဇုဌာနနဲ့ရှိတဲ့ပုဂ္ဂိုလ်တို့သဏ္ဍာန်ကြတဲ့ပုဂ္ဂိုလ်တို့ကိုအဲ့ခံကျွေးမွေးဖို့ရစီမံထားတဲ့စာဝတ်သောက်ဝတ်သုံးဝယ်တွေတောင်မှတဲ့ဘုပုဂ္ဂိုလ်တွေမကျွေးမပေးပဲနဲ့အဲမခံပဲနဲ့ မြတ်စွာဘုရား၏တတိသားပေါင်းဖြစ်တဲ့သံဃာတော်ကိုပူဇော်လိုက်ပါတယ်။ဟိုပုဂ္ဂိုလ်တွေကျွေးမွေးလို့ရှိရင်ဟိုပုဂ္ဂိုလ်တွေကအဲကိုယ့်ဘုံမှာသိခင်ချင်းကြီးညိုခြင်းလေးစားခြင်းပြီးတော့အကျိုးတွေရမှာပေါ့။သုတ္တနဲ့တော့အရေးကြီးတဲ့အခါကျအကူညီချင်းဆောင်ရွက်ခြင်းပြီးတော့အကျိုးတွေလည်းရမှာ။ဒါနဲ့အဲ့ဒီကျိုးကသိမ့်မကြည့်ဘူး။သံဃာတော်ကိုပေးလူပူဇော်လိုက်လို့ရှိရင် မျက်မှောက်ဘဝတွေနဲ့ဒီဓမ္မအကျိုးပေးပြီးအကြီးအကျယ်ဒီဘဝချမ်းသာသွားနိုင်တယ်။နောင်သမယာဘဝတွေမှာလည်းမရင်မတတ်နိုင်တဲ့ဘဝတွေမှာဒီဘဝပြီးသွားနိုင်တယ်။အပယ်လေးပါးကလည်းလုံးမြောက်ပြီးသွားနိုင်တယ်။ဒါကြောင့်ဒီကြောင်းဝင်တဲ့ဆွေမျိုးတို့မိတ်ဆွေတို့တက်တန်းကြတဲ့ပုဂ္ဂိုလ်ကြီးတွေတို့အဲဒီလိုဧည့်သည်တွေဧည့်သည်ကောင်းတွေဧည့်ကောင်းဘုံဒီရှိဧည့်သည်ဧည့်သည်တွေ အဲဒီလိုဧည့်သည်တွေအတွက်သက်ခံမှုရာဒီမှပြုစုထားတဲ့သာဝေသောက်ဝေသုံးဆောင်ပွဲတွေတောင်မှတဲ့အဲဒီအဲကောင်းတွေမိကောင်းဆွေကောင်းသူမျိုးကောင်းတွေကိုအဲမခံမဲနဲ့သံဃာတော်ကပြေးလူလိုက်တယ်ဒါဓမ္မတွေကအဲဒီလိုသဘောထားပြီးပြေးလူလို့ရှိရင်လူခန္ဓာပုဂ္ဂိုလ်ကသုတိပါဏစာရည်တော်ကိုယ်နဲ့ပြည့်စုံရင်လူခန္ဓာနိုင်တယ် ဒုတိမာနာဆိုင်သောဂုဏ်နဲ့မပြည့်စုံလို့ရှိရင်တော့အဲ့ဒါလူမခံနိုင်ပဲဖြစ်နေနေရာမကြောက်ဘူးအဲ့ဒါဒုတိမာနာဆိုင်သောဂုဏ်နဲ့ပြည့်စုံအောင်ကြိုးစားပြီးအထုတ်ကြရလိုပါတယ်ဒက်တိနေရောမြတ်သောလူကိုခန္ဓာမူလိုက်ပါပဲဤဒက်တိနေရောဒက်တိနာဆိုတာဒက်ခန္ဒီဝရန္ဒီသတ္တာဣတာယာတိဒက်တိနာဣတာယာ bada badawa lori kedena ileo addarodworaziwoya bnyi ijidoz d welụrezha သံဃာယကျိုးယုံကြည်ပြီးတော့ဓမ္မလုံးလောကယုံကြည်ပြီးဒီကုသိုလ်ကောင်းမှုဖြင့်ဒီလိုပေးလူချင်းဖြင့်နောက်သံဃာဘဝတွေမှာကောင်းကျိုးချမ်းသာတွေရသွားနိုင်မယ်လို့ယုံကြည်ပြီးတော့ပေးလူတာကိုလားဒက္ခိဏခေါ်တဲ့ပိဋဝသေတုစီဒက္ခိဏပေးလူရဲ့စေရနာကိုဒက္ခိဏပေးလူအဲ့ဒါမြတ်တော်လူပဲတဲ့မြတ်တော်လူဒက္ခိဏရဟတိဒက္ခိဏရော ယကိနာမြတ်သောလူကိုရတိထိုက်တံဤတိကြံတဲ့ရှင်ရောဒေဂိနိယမြတ်သောလူကိုထိုက်တံလည်းမြတ်သောလူခံလိုက်လို့ဒေဂိနိယခေါ်တယ်။လောကမှာမိတ်ဆွေပေးပေးတာတွေရှိပါတယ်မိတ်ဆွေချင်းချင်းသူကပေးဘူးလို့ကိုကပြန်ပေးအဲငါကပေးလို့ရှိရင်နောက်တစ်ချိန်ကျသူကလည်းပြန်ပေးမှာပဲလို့နောင်ရေးညော်ပြီးတော့သူပေးတာလည်းရှိတယ်။အလောကိုင်းတွေဒုက္ခကိုင်းကပေးတာတွေလည်းရှိရဲ့အဲဒီလိုပေးတာတွေကတော့ လည်းဒိဋ္ဌိနာမဟုတ်ဘူးဒါကြီးပွားကြောင်းနေမဟုတ်ဘူးဒီဥစ္စာကတော့မျက်မှောက်တင်တော့သူလည်းအကျိုးတော်ကျန်နေရှိမှာမဟုတ်ဘူးပြေးတင်ပေးတဲ့ပြေးတင်ပေးတဲ့ပုဂ္ဂိုလ်ပြေးကျွေးယူလိုက်တဲ့ပုဂ္ဂိုလ်ကျွေးလို့ရှိရင်လောကရင်းတော့သူကျွေးရှိတယ်မလို့ရှိပါတယ်ဒါပေမဲ့လို့သံဃာလုံးလျှောက်ပြီးကြီးပွားချမ်းသာကြောင်းမဟုတ်ဘူးတဲ့သံဃာလုံးလျှောက်ပြီးကြီးပွားချမ်းသာကြောင်းကတော့ဒီဒါနကုသိုလ်ပြုခြင်းဖြင့်ဒီလိုပေးလူခြင်းဖြင့်ဒီလိုပုဂ္ဂိုလ်များတွေပေးလူလိုက်လို့ရှိရင် နောင်တန်မြာဘဝတွေမှာလူချမ်းသာချမ်းသာတွေနဲ့ပြည့်စုံသွားမယ်ကြီးပွားသွားမယ်ချမ်းသာသွားမယ်လို့ယုံကြည်မျှော်လင့်ပြီးတော့သရာတရားနဲ့ပြည့်တူတဲ့အတူတဲ့အဲ့ဒီပြည့်တူတဲ့အတူဝတ္ထုပစ္စည်းများအတူခံတိုက်ပါတယ်အဲ့ဒါသုပတိဘာနာဆက်ယူတော့ကိုယ်နဲ့ပြည့်စုံရင်ခံလိုက်တာပဲမပြည့်စုံလို့ရှိရင်မခံနိုင်ဘူးအဲ့တော့သုပတိဘာနာဆက်ယူတော့ကိုယ်ယေရှုနဲ့ပြည့်စုံအကျင့်မှုတော့လိုပါတယ်ဉ္ဇလိကရဏီယော လက်ကိုချီမိုး၍ချီခွေးခြင်းကလည်းထိုက်တာပါပဲ။အဲလက်ကိုချီပြီးချီခွေးတဲ့ဥစ္စာလည်းသီလစာရည်တော်ကိုယ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲမြင့်မြတ်တဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ကလက်ဥကြည့်ချစ်ခေါ်လိုက်လို့ရှိရင်လက်ဥကြည့်လိုက်လို့ရှိရင်ကုသိုလ်ကောင်းမှုဖြစ်တဲ့ဒီကောင်းမှုကနေကောင်းကျိုးချမ်းသာတွေရမယ်လို့ဒီလိုယုံကြည်ပြီးတော့လက်ဥကြည့်ပြီးတော့အယုံသေးပြုကြတာပေါ့အဲ့ဒါလည်းသုတိပန္နစာရည်တော်ကိုယ်နဲ့ပြည့်စုံလို့ရှိရင်ဒါ ဒီခုခံလိုက်တာပဲမပြည့်စုံဘူးဒီခုမခံနိုင်ဘူးတဲ့ဒါကြောင့်ဥဒိပါဏစာရတော့ကိုယ်နဲ့ပြည့်စုံဖို့ရအရေးကြီးပါတယ်နုဒ္ဒရံပုညခေတံလောကကလောကကသတ္တဝါအပေါင်းကြီးဟူသောလောကဤလောကသာသတ္တဝါအပေါင်းဟူသောလောကဤနုဒ္ဒရံလုံးကဲမရှိအမြင့်မြတ်ဆုံးဖြစ်သောပုညခေတံ ကုသိုလ်ကောင်းမှုမျိုးစိတ်စိုက်ပျိုးရာကြီးပွားရာဖြစ်သောလေယာမြေကောင်းကြီးဖြစ်ပါလေတော့သည်မြတ်စွာဘုရား၏ဝိဒသံဃာတော်ဟာလေမြေကောင်းဆုံးလို့လည်းတူပါတယ်စိုက်ပျိုးရေးလုံးလုံးနေတဲ့ပုံကိုယ်ကြီးမြေမကောင်းလို့ရှိရင်အသီးနှံတွေအပင်တွေအပင်တွေအသီးနှံတွေကောင်းကောင်းမရှိဘူးတချို့မြေကြတော့ ပင်ပင်နဲ့ပေါက်ချင်မပေါက်တာပေါက်ပြန်လည်းပဲဒီပင်ကပါရှင်ရင်းမကြည့်နိုင်ဘူးအဲမြေတို့ရေတို့သင်သင်းမှာရေကြည့်တာမြေဝဇာကောင်းမှုရေကြည့်တယ်တဲ့မြေဝဇာမရှိတဲ့မြေဝဇာ၆ခါနေတဲ့မြေကြက်ကြီးမြေကြောက်ခဲတွေကြောက်ခဲတွေဒီနဲ့မြေတွေသွားဆိုင်လို့ရှိရင်အပင်ဟာမပေါက်ခဲတဲ့နေရင်လည်းပေါက်ပြန်လို့ရှိရင်လည်းသံသဆုံးမရှိဘူးကိုညှော်လင်းတော့ကျိုးကိုမရဘူး မြေဩဇာကောင်းတဲ့မြေဩဇာနဲ့ပြည့်စုံတဲ့မြေမှာစိုက်ကျိုးလို့ရှိရင်ပင်လည်းကောင်းကောင်းဖြစ်တယ်သံသဆွမ်းရှိတယ်အပွင့်ပန်းတို့ဘာလို့စိုက်ပန်းမျိုးတွေစိုက်လို့ရှိရင်လည်းအပွင့်တွေကောင်းကောင်းရတယ်အသီးမျိုးတွေစိုက်ရင်လည်းအသီးမျိုးတွေကောင်းကောင်းရလောကမှာလူကံပုဂ္ဂိုလ်ဆိုတာကတော့ဘယ်ပုဂ္ဂိုလ်လူလူသားအကျိုးတော်ရှိတယ်မများတော့ရှိတာပဲသရိษံတောင်မှစေတနာကောင်းကောင်းနဲ့ ဘဝဝလည်းလည်းဖြစ်အောင်လို့ကျွေးတယ်လို့ရှိရင်အသတရားအကျိုးပေးတယ်ဘဝတရားအကျိုးပေးတယ်ဆိုပြီးတော့ဟောထားတယ်သူကြည့်ပါတယ်အဲဒါတိရစ္ဆာန်ကစပြီးတော့ကျိုးတော့ရှိတာပါပြီလို့ရှိရင်ဒါပေမဲ့လို့သီလရှိတဲ့ပုဂ္ဂိုလ်သီလမရှိတဲ့ပုဂ္ဂိုလ်မတူသီလရှိတဲ့ပုဂ္ဂိုလ်သီလမရှိတဲ့ပုဂ္ဂိုလ်ပြီးလို့ရှိရင်ကျိုးနေတယ်သီလသီလရှိတဲ့ပုဂ္ဂိုလ်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လို့ရှိရင်ကျိုးများအဲဒီလားနဲ့ရှိတဲ့ပုဂ္ဂိုလ်ထောင်းတော့ပုဂ္ဂိုလ်သူသာနဲ့ဘာငါလူသာဆိုလို့ရှိရင် သံဃာလူသားအကျိုးကြီးဆုံးပဲလို့ဟောထားတာဒေသနာတွေအကျယ်ကြီးရှိပါတယ်အဲဒါကုနုဒ္ဒရာပုညခေတံလောကကဆိုတာသံဃာတော်ဟာလူတွေနတ်တွေဇမားတွေတတ္တဝါတွေကုသိုလ်ကောင်းမှုစိုက်ပျိုးဝေရာလည်းမြည်အကောင်းဆုံးနဲ့အကောင်းဆုံးလည်းမြည်ကိုရတာစိုက်ပျိုးရေးလုပ်ကိုင်တဲ့ပုဂ္ဂိုလ်တွေမှာလည်းမြည်ဆိုတာလေးနဲ့ပြုကြတယ်အဲလည်းမြည် ဒီတော့မှဆိုလို့ရှိရင်ဝယ်ရတယ်လေမြေတွေလေကောင်းတွေရအောင်ဝယ်ရတယ်အဲဝယ်ပြီးတော့လုံးရောက်ကြရတယ်အခုကိဆိုလို့ရှိရင်ဆက်ပဲအကုန်လုံးလူတွေချမ်းသာအောင်လို့ဆိုပြီးတော့လေမြေဝကြမ်းကြီးတွေပါလေလို့ဝကြမ်းလို့ရလာတဲ့လေမြေမမြောက်ဝမ်းသာစရာပဲရတဲ့ပုဂ္ဂိုလ်တွေမှာလည်းဆက်ပြီးတော့လာနေမယ်လို့အဲ့ဒီလေကလည်းဒီဝဇာကောင်းတဲ့မြေရမှာကောင်းမကောင်းတဲ့မြေရလို့ရှိရင်လည်းသိပြီးတော့နေရာမကြဘူးဒီကောင်းရောက်ရအရေးကြီးတယ် အဲလိုပဲအခုကုသိုလ်ကောင်းမှုပြုကျင်တဲ့ပုဂ္ဂိုလ်တွေသံဃာတော်တွေဥသောမြေတွေရတာနာကောင်းတယ်သံဃာတော်တွေကိုယ်ဝေရသံဃာတော်တွေကိုကုသိုလ်ရသူသားရလေကောင်းမြေကောင်းတွေရနာနေရကြတယ်အဲဒီလိုလေကောင်းမြေကောင်းဖြစ်အောင်လည်းကျင့်မှုရတယ်ရေးကြည့်အဲသုပတိပါဏအစရှိသောဂုဏ်တွေနဲ့ပြည့်စုံလို့ရှိရင်တော့လေကောင်းမြေကောင်းတွေပြင်းနေတာပါပဲအကောင်းဆုံးလည်းမြေတွေဖြစ်တယ် သုတိဘာနာစာရည်သောဂုဏ်နဲ့မပြည့်စုံလို့ရှိရင်တော့ညဉ့်ညံ့နေပြည့်နေမှာဉာဏ်မကြဘူးဆိုတာဒါကြောင့်သစ္စာပြဟောထားတဲ့ဒီဂုဏ်တော်နဲ့ညွတ်အောင်တော့သုတိဘာနာစာရည်သောကောင်းသောအကျင့်တွေနဲ့ပညာကိုရရည်ကြီးပါတယ်ဝါဒမြတ်စွာဘုရား၏ဧတဧသောတောကသံဃာဤအစုံအားဖြင့်လေးစုံအသီးသီးအားဖြင့်စစ်ပါရည်တွဲရှိသော အရိယာပုဂ္ဂိုလ်ကောင်းသံဃာတော်သည်နုဒ္ဒမုညခေတံလောကသာလောကသာလူပေါင်းယနုဒ္ဒံအလွန်ကဲမရှိအမြင့်အများဆုံးရှိသောပုံညာခေတံကုသိုလ်ကောင်းမှု၏စိုက်ကြွရာလေယာမြေကောင်းကြီးဖြစ်ပါပေတော့သည်လေမြေကောင်းဆုံးပဲအဲကုံတော်ကိုပါအဲဒီကုံတော်ကိုပါထဲမှာရည်ကြည်တာကတော့ဘုဗ္ဗတိပါဏဥစုပတိပါဏ ညာပရိပါဏသာမိစိပရိပါဏဆိုတဲ့ရှင်းကုံတော်၄ဘုံနဲ့ပြည့်စုံအောင်ကျင့်ဖို့ရည်ကြီးပါတယ်ရှင်းကုံတော်၄ဘုံနဲ့ပြည့်စုံလို့ရှိရင်အာဟုနေယဘာဟုနေယဒိဋ္ဌိနေယအဇလိကရဏီယလုဒ္ဓပုညကိတံလောကသာဆိုတဲ့နောက်ကုံတော်၅ပါးနဲ့လည်းပြည့်စုံတော်တာပါပဲနောက်ကုံတော်၅ပါးနောက်ကုံတော်၅ပါးတွေကရတယ်အကျိုးသဘောရှိပါတယ်ရှင်းကုံတော်၄ပါးကကျင့်ရမယ်အကြောင်းသဘောရှိတယ် ခြေကုံတော်၄ပါးထဲမှာလည်းသုပတိပါဏာဆိုတဲ့ဘုံတော်တစ်ခုပြည့်စုံလို့ရှိရင်ဒီပညာတွေလည်းပြည့်စုံတော့တာပါပဲ။အဲကြောင့်ယခုနေ့ဒီမှာဝါစုဝါကတော်မူရာသင်ရတရားအဲဒီဘာဂကုံတော်တွေကသုပတိပါဏာကနေပြီးတော့ခြေခံပြီးတော့ပြည့်စုံအောင်ကျင့်သွားဖို့ရအဲသီလကိုလည်းပြည့်စုံအောင် မာဓိနဲ့ပြည့်စုံအောင်ပညာနဲ့ပြည့်စုံအောင်ကောင်းတော်ကျင့်တယ်ပြည့်စုံပြီးတော့သွားအောင်အထူးသဖြင့်သတိပြုပြီးတကားလားကျင့်ကြံအားထုတ်သွားကြဖို့ရလိုပါတယ်အဲဒီတော့သီလသမာဓိပညာဆိုတဲ့ကောင်းတော်ကျင့်တဲ့ပြည့်စုံအောင်ကျင့်ကြံအားထုတ်သွားလို့ရှိရင်ဘာအကျိုးတွေရမလဲအခုလောလောဆယ်နောက်က အာဝုနိယဘာဝုနိယဒိဋ္ဌိနိယအစ္စရိကရဏီယအနုတ္တမြတ်တဲ့လောကသားဆိုတဲ့ဒီအကျိုးတွေလည်းရမယ်။ဒါတွေရပြီးတော့စဉ်းစားဆင်ခြင်ကြည့်လို့ရှိရင်ဝမ်းမြောက်ဝမ်းသာစရာအကျိုးတွေလည်းရပါတယ်။ငါသီလကိုကျင့်တဲ့သုတ်တိပါဏကုံလည်းပြည့်စုံတဲ့သမာဓိကျင့်တဲ့သုတ်တိပါဏကုံလည်းပြည့်စုံတဲ့ဉာဏ်ကျင့်တဲ့သုတ်တိပါဏကုံလည်းပြည့်စုံတဲ့ ကိုနှုတ်စိတ်ကောက်ကင်းအောင်လို့ကျင့်တဲ့ဥစုပတိပါဏဆောင်းရောင်းမှလည်းကျင့်နေတယ်လောကတွေလောကအကျိုးတွေဘာမှမငယ်ပဲနဲ့နိဗ္ဗာန်အကျိုးမှာသာလင်းကောင်းသောကျင့်တွေကျင့်ပြီးတော့နေရတယ်အဲတရားဓမ္မတွေကအယိုသေးပြုမှုနဲ့သင်္င်ထိုက်ကြအောင် လက်ကျင့်ပြီးတော့နေရပါပဲလေလို့ကျင့်နေပြည့်စုံနေပါပဲလို့ကိုယ့်အကိုစဉ်းစားပြီးတော့လည်းဝန်တာပြန်နာကောင်းပါလေ နောက်ပြီးတော့သမာဓိပညာကျင့်နေကျင့်နေတဲ့အခါမှာလည်းငင်းချက်ချင်းအကျိုးကလည်းရတာပဲသမာဓိကောင်းသလောက်ဉာဏ်ကောင်းသလောက်မှာတရားတွေတွေ့ရင်သူးဆန်းဆန်းနဲ့တွေ့ရပီတိပါမုဇ္ဇဆိုတဲ့တရားတွေတွေ့ရပါတာဒီဒုက္ခတွေဆိုတဲ့တရားတွေတွေ့ရအဲပါကြီးတရားတို့နေတဲ့ပုဂ္ဂိုလ်တွေလည်းငင်းပြရတဲ့ဥစ္စာတွေပါပဲအဲဒီ ဒီဒီပမောဇတို့ပါတာရီတို့ဒုက္ခတို့ဒီတရားတွေအကြောင်းပြုပြီးတော့သူယောဂါတွေတော့ပျောက်ကုန်နေတာနည်းနည်းကြပါတယ်အဲလငင်းလငင်းကျိုးတွေကြအဲဒီတော့ကျင့်နေပြည့်စုံအောင်ကျင့်သောအခြင်းဝိပဿနာဉာဏ်နဲ့ရှင်းတာပြည့်စုံသွားတဲ့အခါကာလကြလို့ချင်းမိမိတို့လိုရှိရတဲ့အရိယာမဉာဏ်ပူညာနဲ့လည်းရောက်သွားတာပဲအဲဒါကျေးဇူးများပါတယ်အဲမဟာကုံနဲ့ပြည့်စုံအောင်ဓမ္မတွေအကျိုးများအောင် အဲဒါယူရပြီးတော့ကျင့်လိုက်တဲ့အခါမှာဘယ်သူကျေးဇူးများသလဲဆိုရင်ကျင့်တဲ့ပုဂ္ဂိုလ်ကကိုယ်ကျေးဇူးများတာပဲကျင့်တဲ့ပုဂ္ဂိုလ်တွေမှာတရားသူတွေပြည့်စုံပြီးတော့သွားနိုင်တာပဲအဲဒါကြောင့်ဒီကုနေ့ဒီသာသနာ့ရေးဓမ္မဝါစုဝါကပ်ပြီးတော့ကျင့်ကြံအားထုတ်ကြမယ်မြတ်တွေဟာအဲသုတိမာနစရှိသောမင်္ဂဂုဏ်တွေနဲ့ပြည့်စုံတယ်ပြည့်စုံအောင်ကြိုးစားပြီး အာထုတ်သွားကြဖို့ပါပဲကြိုးစားအာထုတ်ကြသောအားဖြင့်မိမိတို့လိုရှိရသောမဉ္ဇဉ်ပုညာဖြင့်နိဗ္ဗာန်ကိုသင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေ။